တိတဏိနာသာအထင်ကသမဏဂရဥဝဂရိယံဓမ္မံသာရုကံကတောအပမရိနသမာရိရတာမှားတဲ့စကားပဲအဲ့ဒီမှားတဲ့စကားဟာဗိဓကသုံးပုံကိုခြုံပြီးတယ်ဒီနန္ဒီနာဘုရားတရားသံဃာကိုဘုရားသုံးပါးနဲ့သာအတူတကွာအထင်ကသမဏနာအင်္ဂါ၈ပါးနဲ့ပြည့်စုံသောဥပောဒရာတိလံဓမ္မဥပ္ပတိလကိုသာရုကံကတောကောင်းမွန်ရိုသေသာဆောက်တည်ကျင့်သုံးကြည့်၍ ဘောဝရတရဏဂုံသုံးပါးနဲ့ရှင်မသီလကောင်းကောင်းမွန်မွန်ရိုးလေးဖောက်တည်ကျင့်သုံးပြီးရင်နောက်ထပ်လုပ်เสียမရှိတော့ဘူးလားကိစ္စပြီးပြီလားမပြီးသေးဘူးအပမဒေနမမေသောကျွမ်းမှုတတိဖြင့်သံပါရိဓာပြည့်စုံစေရမယ်မှာရပါရီကိုပြည့်စုံစေရမှာလေလောကုတ္တရာသီလသမารိပညာတဏှိအမြင့်တက်လိုက်တော့သစ္စာ၄ပါး မိမိတို့မှာအရှိကသစ္စာနှစ်ပါးပဲပဲဒုက္ခသစ္စာသမုဒိယသစ္စာအမိဝမ်းကောင်းတရေအောင်တဲ့အချိန်ကစပြီးတော့ဒုက္ခသစ္စာနဲ့အောင်လာခဲ့တယ်အဲမကြခင်ဒီဒုက္ခတော့ဒုက္ခဒဲကလေးကိုအသက်လေးပြအတ္တလို့ယူဆွဲပြီးသဘောကျသားရတဲ့ဘောကနိကံဝိတိကလောဘသောခုနှစ်ကြိမ်ဗုဒ္ဓအဘိဓမ္မာအမြင်နဲ့တတ္တဝါတွေရဲ့ယုံနံဖြစ်စဉ်ကိုသုံးသပ်ကြည့်တော့ဒုက္ခသစ္စာနဲ့စတဲ့ သမုဒိယသစ္စာပေါ်လာတယ်သမုဒိယသစ္စာဆိုတာအကုသိုလ်ပဲစိတ်ကိုအတိုင်းတိုင်းထားလိုက်တာဘယ်တော့ထားလိုက်တယ်ပရိသန်နေပြီးတော့ဘဝင်35ချိန်တော့မဟုတ်36ချိန်အဲ့ဒီစိတ်တွေကိုဒီနေ့နေထားလိုက်တော့အဲ့ဒီစိတ်စဉ်ရောစဉ်ဒုက္ခသစ္စာကိုတွေ့တာနှစ်သက်တတ်မဲ့တဲ့လောဘအကုသိုလ်သမုဒိယသစ္စာပေါ်လာတာပဲဘာကြောင့်စိတ်အတိုင်းတိုင်းထားလို့စိတ်အတိုင်းတိုင်းထားဆိုတော့ဘယ်သူမှသိမ့်မေ့ကြမလို့ ဘဝစရရတယ်သူ့ဟာသူစိတ်အတိုင်းနဲ့ခါနေတတ်နေတာတတ်နေတဲ့သဘောတရားနဲ့စိတ်အတိုင်းနဲ့ခါလိုက်တော့ပฏิတန်နေစိတ်တစ်ချိန်ဘဝစိတ်35ချိန်ရဲ့နောက်မှာဘောအနိကနေကလောဘသောအကုသိုလ်သမုဒယသစ္စာပေါ်လာတာပဲစိတ်အတိုင်းနဲ့ခါရင်အကုသိုလ်ပဲဖြစ်မယ်ကုသိုလ်ကတော့မဖြစ်ဘူးအဲဒါကြောင့်စိတ်အတိုင်းနဲ့မထားဘူး အပမဒေနမမေသောကျွမ်းမမုတ္တိဖြင့်မှားရတာမှားရတာစိတ်အတိုင်းနဲ့ထားရင်အကုသိုလ်ကြီးပွားလုံးလို့အဲဒီအကုသိုလ်တွေဟာသမှုရသစ္စာတွေဒီပဲသမှုရသစ္စာအကုသိုလ်ကြောင့်နောက်ဒုက္ခသစ္စာပေါ့ပေါ်လာတဲ့ဒုက္ခသစ္စာကိုတခါသဘောကျတာယာနေတဲ့သမှုရသစ္စာအကုသိုလ်အဲနှုတ်ဒုက္ခသစ္စာပေါ့ပေါ်တဲ့ဒုက္ခသစ္စာဖြစ်တဲ့တာယာသမှုရသစ္စာအကုသိုလ်အဲဒုက္ခသစ္စာနဲ့သမှုရသစ္စာကြီးတဲ့ထပ်ပြန်တယ်လေပြည့်နေတာအဲဒီလိုမပြည့်စေခြင်းလို့ သမုဒယသစ္စာတွေပြပြီးမေဃသစ္စာတွေပေါ်နိရောဓသစ္စာကြီးပိုင်းအောင်အပမရိနာမမေသောရှုမမုတ္တိဖြင့်မှားရတယ်မှားရတယ်ဥပုသ္တောင်းပြီးတဲ့ကသီလဆောက်တည်ပြီးတဲ့ကဥပုသ္တိနာရဲ့ပုဂ္ဂိုလ်ကိုမှားတယ်ပေးရတာအပမရိနာမမေသောရှုမမုတ္တိဖြင့်အပမရိနာ၆ဒွါရနဲ့ဖြစ်တော်ကယုံနံတရားတော်ကို မြင်နေကြတယ်မွေးတယ်နံတယ်ချိုးတယ်ချင်းတယ်ငန်းတယ်ဖန်တယ်ပူတယ်အေးတယ်နှွေးတယ်ချင်းတယ်ကိုယ်တယ်ခန်းတယ်ထိုင်တယ်ထားတယ်နှမ်းတယ်သွားတယ်စောင်းတယ်လဲတယ်ပြောင်းတယ်ချွေးတယ်ကြည်ညိုတယ်အားရတယ်ဝမ်းသာတယ်ပြင်းတယ်အိတ်တယ်အိတ်ကျက်တယ်အိတ်ချင်းတယ်စိတ်ကျက်တယ်မော့တယ်အောင့်တယ်ထုံတယ်ကျင်တယ်နာတယ်တွေးတယ်စဉ်းစားတယ်ကြံတယ်စသည်အစင်းမပြတ်တယ်လည်းရှုမှတ်သောမာရိပဒံဝိပဒနာအမှတ်တတိဖြင့်တောက်တော့ခင်ရတဲ့ယုံတရားနံတရားတွေကို အိမ်နေရင်ရောရက်နေရင်ရောသွားနေရင်ရောထိုင်နေရင်ရော အိပ်ကျော်ခြင်းဆန္ဒနိုးတဲ့စိတ်ကစားပြီးတော့နောက်တစ်ပါအိပ်ကျော်ခြင်းနဲ့စိတ်အထီးအသင်းမပြတ်တဲ့တဲ့ရှုမှတ်သောမာသရိပဒံဝိပဒနာအမတ်တတိဖြင့်သံပါရိဒပြည့်စုံရသပါတော့ပြည့်စုံကြပါစေလို့ဘာတွေလဲအခုငါပြောတဲ့မေဃသစ္စာနဲ့နိရောဓသစ္စာပြည့်စုံပါစေတော်လို့တဲ့အရှိသစ္စာနှမျိုးကတိုးပြီးတော့မေဃနိရောဓသစ္စာနှမျိုးပိုင်းပြီး သစ္စာ၄ပါးပြည့်စုံပါစေတဲ့သစ္စာ၄ပါးပြည့်စုံအောင်လုပ်ပါသီလဆောက်တည်ပြီးငေမောတွေးတော်စကားပြောဟာတိုက်ရည်စားတော့အိတ်အချိန်တန်အိမ်ပြန်အဲ့ဒီလိုမလုပ်ကြပါနဲ့လို့မှားတာမှားတာအပမရိဏတမ္ပါဒိဋ္ဌာအင်မတန်လေးနေတဲ့စကားပဲအဲ့ဒီလေးနေတဲ့စကားနားမလဲတော့အဲဆုံးမှမို့ဆိုတာဘေးချိန်ပြီးပြောခြင်းရပြောတွေးခြင်းရတွေးအိတ် အချိန်တန်အိမ်ပြန်ဒီလိုနဲ့အချိန်ကုန်ခဲ့ကြတယ်ဒါကြောင့်လှိုင်းမစီမှာလာမီဥပုသ်တောင်းရင်အဲ့ဒီလိုပုံစံမျိုးနဲ့အချိန်မကုန်ရအောင်ကဲဥပုသ်တွေမပြန်မဲ့ကျောင်းမှာနေမယ်ဆိုရင်ယောဂီတွေနဲ့အနောက်အချက်မဖြစ်အောင်ကြည့်နေကြပါဘုန်းကြီးကဒီလိုပဲပြောလိုက်တယ်ယောဂီတွေနဲ့အနောက်အချက်မဖြစ်အောင်ကြည့်နေယောဂီတွေထိုင်ခြင်းဝင်ပြီးတော့ထိုင်ရှုမှယောဂီတွေလမ်းလျှောက်ခြင်းထားပြီးတော့သူတို့လမ်းလျှောက်ရှုမှယောဂီတွေဘယ်အနောက်အချက်ဖြစ်တော့မလဲ အနာတိုင်းကြီးစကားပြောနေယောဂီအနောက်ကျဖြစ်မှာပေါ့ယောဂီတွေတရားထုတ်တဲ့ဓမ္မယုံမှာတက်ပြီးစံဃာရရရင်အိတ်နေယောဂီတွေအနောက်ကျဖြစ်မှာပေါ့အဲယောဂီနဲ့အနောက်ကျမပြောင်းကြည့်ပြီးတော့နေရထိုင်ရပါလို့ဆိုလိုက်တယ်လမ်းညွှန်လိုက်တယ်အဲဒါအပမရိနာသာမတိထလမ်းညွှန်ရတဲ့ညီအောင်နေပြရတမျိုးနဲ့ပြုံးလိုက်တာပဲအဲဒီလိုပြုံးလိုက်တဲ့အခါကျတော့1989 80 81 82 လိမ့်နဲ့ဝါနဲ့အပမဒိဋ္ဌသံပါဒိဋ္ဌမှားတတ်တဲ့အငင်းမကျင့်သုံးနိုင်တဲ့ဥပုသေတွေနားတယ်ဒါပေမဲ့တနေ့တနေ့နဲ့ရော့သွားတယ်အဲ1983မှာစပြီးတော့အပမဒိဋ္ဌသံပါဒိဋ္ဌနဲ့အငင်းကျင့်သုံးတဲ့ဥပုသေပဲနိုင်ပါသေးကိုလာတယ်အဲဘုရားမြတ်စွာဘုရားအလိုကြဥပုသေတွေပေါ့ကျန်တဲ့84 85 86ဆိုတော့တန်ရှင်းတဲ့အတိုင်းပါဒီမှာဥပုသေ ရောရင်ရောရရောเสียဥပုပ်တယ်မလာတော့ဘူးအဲတိတိကျကျအပမလေးနဲ့သာမလေးထာနဲ့အညီကျွတ်မှတ်တဲ့အထုတ်တဲ့ဥပုပ်တယ်ပဲလာတော့တယ်ကိုပြီးခဲ့တဲ့86ခုနဲ့အထိပေါ့အဲ85ခုနဲ့အထိအခု86တန်ရှင်းတဲ့ဥပုပ်တယ်အပမလေးနဲ့သာမလေးနဲ့အညီဖရာအလိုကြကျင့်သုံးလိုက်တဲ့ဥပုပ်တယ်ပဲလိုင်မာစီမာဒီနေ့ရှိတော့တယ် ရောက်လာဟာတဲ့စကားပြောစားတော့အိမ်ချိန်တိုင်းအိမ်ပြန်ဒီလိုဥပဒေမျိုးမလာတော့ဘူးအဲ့ဒါတပြည့်ပြည့်စီးအောင်ရတယ်ဘုရားမြတ်စွာဘုရားစိတ်ကဥပုပ်တယ်လေဒီတိုင်းပဲဩတော်တော်ကြာစိတ်ကလာကဥပုပ်တယ်လေဒီတိုင်းပဲမြန်မာနိုင်ငံသာသနာရောက်လာတော့ဥပုပ်တယ်ကိုမှားတယ်ကတည်တယ်နဲ့အရှင်မြတ် ကြီးတွေဟာတကယ်ပရိယာရောပฏิပါရောကျွမ်းကျင်နားလည်ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးတွေဒါကြောင့်မို့လို့အပမဒေနသံပါရိကဗိဓိက၃ဘုံကို တခွန်းလေးနဲ့ဗုဒ္ဓမြတ်စွာဘုရားနှိယူပြီးတော့မှန်ရပြီအစီအစဉ်အစဉ်လာတယောက်ပေါ်အောင်ပေါ်ဆောင်ခဲ့တာဒါပေမဲ့တရားအနေနဲ့ကပိဏသောတိပိအပမဟိနသံပါရိဟာအဲဒါကလည်းအာမဗန္တေပြီးတော့သိကုတေလိုနေကြတာပဲဘာမှမရှိမှမှဘူးမာရန်အစဉ်လာကတော့မပြောက်ဘူးလုံထုံးလုံးကြီးအစဉ်လာကတော့ပြောက်နေတယ်အဲဒါခေါ်မေးတာခေါ်မေးတာ အယိုးကိုအရွက်မဖုံးဘူးတဲ့ဒါပဲအရွက်မဖုံးပေမဲ့အဲ့ဒီအယိုးမှာကြီးတယ်နေတယ်ကြီးတယ်နေတော့ပုံစံအမှန်မပေါ်လို့သူခေါ်ပေးရတာအပမရိဏမမေးတော့ရှင်မမုတ်တိဖြင့်အပမရိဏ၆သွားရတယ်ဖြစ်ပေါ်ကယုံနာတရားတို့ကိုမြင်နေကြတဲ့စသည်အဆက်မပြတ်တယ်လို့ရှင်မတော်မှာသတိမထဝိပဒနာအမသတိဖြင့်တမ္ပါရိဒလောကုတ္တရာတိလသမารိပညာအရိယသစ္စာ၄ပါး မြတ်တရားကိုရည်စည်ကြည်ဆုံးစေကြပါကုန်တော်အာမအရဟံနတ်လူမြမအောင်းသောဥဒ္ဒိုင်ပူဇော်ထိုက်သောဘုရားသခင်ကိုညီညွတ်မြတ်တို့ဘုရားဤဘုရားအရဟံဣတိတယံ အနံကျင်မုန်းတော်မူနိုင်စွာသောဘုရားသခင်ကိုဤညုံမြတ်တို့ဘုရားဤဘုရားအရဟံဘုရမမတိအောင်အာဟုပြုလို့ဖို့ကြောင်ကြောင်စိတ်ွယ်ရာ ရိနောမာရပါရဏဘေကုံဩရှင်သာရှင်တမိတို့သုံးမေဟိတိတို့ဒီကိစ္စအမှန်တမမဟာပရိပဒံဝိပဿနာတရားအလုပ်ကိုအာထုတ်တဲ့နေအာထုတ်ပါတထာဂတငါဘုရားတို့မှာတော့အခန္ဓာတော်နိဗ္ဗာန်ညွှန်ပြရုံမြလားသမဏရပါတော့ဤပရိမာဏတို့မြတ်နိဗ္ဗာန်ညွှန်ပြတဲ့အတိုင်းကျင့်ကြကုန်လေသာယနာဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိလေသာမိုက်တို့ကိုချုပ်မြိုင်နိုင်သောသူတို့ဒီတာနဲ့မာရဗန္ဒနာပင်မင်းလက်တွင်မှာ ဘာမောခန္တိလွန်မြောက်ကြပေကုန်တည်းအောင်348ခုဝါဒုလသန်15ရက်လပြေခရင်တကယ်1986ဇူလိုင်လ22ရက်တနင်္လာနေ့မြမင်္ဂလာချိန်ခါကာလမှာ လိုင်းမဟာစီရှစ်ပြင်းမြောက်ဝါတော်သင်္ကန်းဆက်ကန်းလူလန်းတဲ့ပွဲကြီးဟောပွဲကြီးနဲ့အတူဇူလိုင်9ရက်ကစတင်မြန်မာနယုံလာရော73ရက်နေ့ကစတင်ပြီးကျင်းပလာခဲ့တဲ့ရင်းညာပါမီတော်ဖြင့်လိုင်မာစီမဟာတတိပဒံဝိပဒနာ79ရက်ခန်းတရားအထုပ်ပွဲကြီးသိတဲ့နေ့အပွဲသိရော ဘဝတို့သင်ရဆက်ကလူတန်းချင်းမှာပိုးသွဲပြီးတော့ကနေကောင်းရုပ်အဘိဓသခန်းသိမ့်တဲ့တရားလို့ဆိုရင်မှန်ပါတယ်အဲ့ဒီတရားကိုအမိတတ်တာကသစ္စာ၄ပါးတရားတော်လို့အမိတတ်ထားတဲ့နောက်ဆုံးဆယ်လမြတ်ဘုရားမဟာကန္တာယောအရှင်သရဏဘိဟောတာဆရာတော်ဘုရားကြီးရေးသားထားတဲ့စာအုပ်လည်းရှိတယ်။အဲဒီနောက်ဆုံးဆယ်လမြတ်ဘုရား ဗုဒ္ဓမြတ်စွာဘုရားပြိဋိဘံတန်တဲ့အထိ10လအတွင်းမှာဗုဒ္ဓမြတ်စွာဘုရားလှုပ်ရှားသွားလာတဲ့အရဒေတာတွေနဲ့အတူဗုဒ္ဓမြတ်စွာဘုရားရှင်တို့တော့ကထုတ်ပေါ်ပြီးဆုံးမတဲ့တရားခွန်တွေအဲ့ဒါတွေကိုစုစည်းပြီးအမိတတ်တာကနောက်ဆုံး10လမြတ်ဗုဒ္ဓအဲ့ဒီနောက်ဆုံး10လမြတ်ဗုဒ္ဓတွေကတတိတတိတာကလေးထုတ်ပြီးတော့သစ္စာလေးပါးတရားတော်ဆိုတဲ့အမည်နဲ့ဒီနေ့ဟောမလို့ဗုဒ္ဓမြတ်စွာဘုရားကောတိဆိုတဲ့ယွာကိုရောက်နေတဲ့အချိန် ကောတိရွာမှာသံဃာတော်များစွာတရင်သုံးနေတဲ့အခါအရိယသစ္စာကထာတဲ့ခေါင်းကြီးကအဲဒီကနိကေမဟာဝက်မဟာပရိနိဗ္ဗာန်ပုံမှာပါတယ်အဲဒီကောတိရွာမှာသံဃာများကိုဘုရားမြတ်စွာဘုရားဟောတာတတုံနံဘိက္ခုအရိယသစ္စာနံ အနန္တုဘောဓအပိဝေရာဧဝမေတံဒီကမတ္တနံတန္တာဝိတံတန္တိတံငမင်ဇေဝတုံမကင်းစာရှင်သာတို့အရိယနိဒာ၄ပါးကိုလျော်စွာမသိခြင်းကြောင့်မဖောက်မပြန်ထိုးထွင်းပြီးမသိခြင်းကြောင့်အဲ့ဒီလောက်ဒီနေ့အချိန်ခါကာလအထိငါဘုရားရဲ့သင်္ခေတတို့ရဲ့ ဗံပယံမှာအဆင့်မပြတ်ထက်ခါထက်ခါလှည့်ပတ်ပြီးဘဝအတိတ်တွေဖြစ်ဖြစ်နေရတယ်။ဘုရားမြတ်စွာဘုရားဒီလိုမိတ်တယ်။အဲ့ဒါလေးပါးကိုလျော်စွာမသိခြင်းကြောင့်မှန်မှန်ကန်ကန်မဖောက်မပြန်ထိုးထွင်းပြီးမသိခြင်းကြောင့်ဟောသိမှုနှမျိုးပြလာတယ်။အဲ့ဒါပါဠိတော်အနေနဲ့မပေါ်လွင်ဘူးအထက်ကရာကြည့်ကြတယ်တိတ်မပေါ်လွင်ဘူးတီကာကြည့်တဲ့အခါကျတော့အနန္တဘောဓာဆိုတာ ဒီနေ့တော့ယောဂီတွေဉာဏ်စဉ်တရားညာတို့ကဟောထားတယ်အဲ့ဒီဉာဏ်စဉ်သာဟုတ်တယ်မှာနာမရူပပြိသေရဉာဏ်ကစားပြီးတော့အနုလောမဉာဏ်အထိအဲ့ဒီဉာဏ်တွေကိုအနတုဘောတာအဲ့ဒီဉာဏ်တွေကိုဘယ်ချိန်ပေါ်တယ်လဲဆိုအသက်မပြတ်တယ်လို့ချုပ်မှတ်တဲ့ယောဂီချုပ်မှတ်နေတဲ့အချိန်ဒီဉာဏ်တွေပေါ်တယ်အဲ့ဒီဉာဏ်တွေပေါ်တော့ဒုက္ခတေသသမုဒယတေသဆိုတဲ့ယုတ်တရားနန္တရားတွေရဲ့သဘာဝလက္ခဏာ အနိစ္စဒုက္ခအနတ္တဆိုတဲ့တာမညာလက္ခဏာအဲ့ဒါသိတဲ့ဉာဏ်တွေပဲအဲ့ဒီဉာဏ်တွေကိုလျော်စွာသိတယ်ဘာနဲ့လျော်လက်ဖက်ညှိထွေသိတယ်လေဆိုတော့အပတိဝေဒမဘောက်မပြန်းမှန်မှန်ကန်ကန်ထိုးထွင်းမသိခြင်းကြောင့်ရပါညွှန်းတယ်ဩသောသူရကောင်းနေဩကာသဆရာငန်းနဲ့ထည့်ပြီးအမြဲတမ်းပုံစုတောင်းနေတဲ့မဲအဲဒီမဲ့ကို ရင်ညောဝိအပရိဝေဒာတဲ့မေတ္တာအမှန်ကန်တိတိကျကျမပေါက်မမြန်ဒုက္ခသမုဒယသစ္စာတွေကိုသိတာတဲ့အထုံးနှုတ်ထုတ်ပြီးပြောလိုက်တဲ့အခါကျတော့သင်္จิตသားနဲ့ငါတို့ဟာသင်္จิตသားတို့နဲ့ငါဘုရားဟာယုတ်နင်းရဲ့အမှန်တဘာဝလက္ခဏာတာမညာလက္ခဏာအနိစ္စဒုက္ခအနတ္တတရားတွေကို ဝိပဿနာဉာဏ်မဲ့ဉာဏ်နဲ့မသိခဲ့တဲ့အတွက်ကြောင့်ဟောဒီနေ့အခြေခါတိဟောဒီနေ့အခြေခါတိဆိုတော့ဘုရားမြတ်စွာဘုရားမှာလေးသိချင်းနဲ့ကဘာတသိရတဲ့ရပြီးရဲ့နော်ဘဝနေသက်ခါသက်ခါဖြစ်ပြီးလှည့်လာခဲ့ရတဲ့အရှင်သာရိပုတ္တရာအရှင်မမောဂလန်တို့မှာဗျာရဲရပြည့်တဲ့အောင်နှစ်သိန်းအင်းတသိန်းချေနဲ့ကဘာတသိန်းအရှင်မကတမအရှင်အနန္ဒကမဟာသဝကကြီးတွေမှာဗျာရဲရပြည့်တဲ့နောက် ကဘာတသိက္ခာလာအဲဒီတော့ကြာတဲ့ဒီနေ့ဒီတန်မယာမှာအပေလေးပါရောက်လိုက်လူဝဏဘွားရောက်လိုက်ဇမဘွားရောက်လိုက်အဲဒီလိုလက်မှနေခဲ့ရတာစိတ်ဓာတ်လေးပါမတိလို့ဘုရားမြတ်စွာဘုရားမိတ်တဲ့အဲဒါနောက်ဆုံးကမြတ်ဗုဒ္ဓရဲ့တတိတရိတာပေါ့အဲဒါမြင်တတမိသံသတုံနံအဲဒီတိစ္ဆာလေးပါဆိုတာဘယ်ရင်းလဲဆိုတော့ ဒုက္ခတာဘေခဝေအရိယတေခာဟောဒုက္ခတေခာတမျိုးပဲသမုဒယတာဘေခဝေအရိယတေခာသမုဒယတေခာကတမျိုးဒုက္ခនិရောဓတာဘေခဝေအရိယတေခာនិရောဓတေခာကတမျိုးဒုက္ခនិရောဓကာမိနိယပရိပရာယဘေခဝေအရိယတေခတာဟောမေဃတေခာကတမျိုးတေခာ၄ပါးအဲ့ဒီလိုတေခာ၄ပါးရှိတယ် အဲ့ဒီသစ္စာလေးပါးကိုတို့မသိခဲ့ဘူးဝိပဿနာဉာဏ်နဲ့လည်းမသိခဲ့ဘူးဒါဖြင့်ဒီမင်္ဂလာမြတ်စွာဘုရားခြေတော်ရင်မြာရိတ်ဆင်ရတဲ့သူ့မိရာရဲ့သိဟောတော့ကထိုက်တဲ့လောက်တော့ဝိပဿနာဉာဏ်နဲ့အဲ့သစ္စာလေးပါးကိုသိခဲ့တယ်ဘယ်တိုင်းတာဒီဝိပဿနာဉာဏ်နဲ့ပိုင်းတယ်သင်္ခါရုပ္ပခဉာဏ်တို့ယောဂီရထားတဲ့ဉာဏ်တွေတောင်းခြင်းမှာသင်္ခါရုပ္ပခဉာဏ်ဆိုတာပါတယ်အဲ့ဒီဉာဏ်ကြီး ဘုရားမြတ်စွာဘုရားအလောင်းတော်သူ့မိတာရှင်သိရဲ့စိတ်ထဲမှာအာရိမာသရိပဒဝိပဒနာတရားလို့အထောပြီးတော့ကအလျော်ထိုက်တယ်မလို့သိခဲ့တယ်ဒါပေမဲ့သိတာကမကုန်ဘူးမဉ္ဉံကိုဉ္ဉံဆိုတဲ့အထိရောက်ပြီးတော့သိမှာခံရသိနေတာလေအမြင့်ပါမကြအကုန်ချုပ်ငင်းတဲ့နိရောဓတကြီးကိုပိုင်တာကိုအဲ့ဒါကြောင့်သုံးရရှင်သိဘဝသေခါရဝိခဉ္ဉံအထိ ဝိပဿနာဉာဏ်နဲ့ယုံနာရဲ့အကြောင်းသစ္စာလေးပါးကိုအလျော်သိခဲ့တော်လဲအနုတ္တရဆိုတဲ့ကိလေသာအကုန်မပြတ်သေးမရှင်းသေးခဲ့တဲ့အတွက်လေးတည်ခြင်းနဲ့ကဘာတနည်းကာလငရဲနဲ့ရောက်ရသေးတာပဲငရဲရောက်တဲ့အကြောင်းတိမိမင်းသားဘုရားတက္ကမပြောဘူးရှင်မြေလောက်ရမှာဆိုလို့သာတိတရဉာဏ်နဲ့အတိတ်အကြောင်းသိတာဩဘဝတစ်ခုက ရင်ရင်လောက်ခဲ့လို့သုံးသံမှုတွေမှားငရဲရောက်အဲငရဲကလွတ်လာအခုဘယင်သားဖြစ်ဘယင်သားကြည့်ရင်ဘယင်လောက်ရမယ်ဘယင်လောက်ရင်မတော်ရော်ရင်သုံးချင်ငရဲရောက်အောင်မယ်အဲဘယင်ရုပ်မလောက်ရအောင်ငါဘယ်လိုကြမ်းပါမလဲအဲဒီအခါဘဝဟောင်းကမိခင်တော်သားခဲ့တဲ့ဖြည်းချင်းဆောင်နာသမီးကအကြံပေးလို့စကားမပြောပဲအအယောင်ဆောင်နေရတယ်ပြင်ပြင်မလုပ်ချင်လို့အဲ့ဒါဗျာရိယာပြီးမှစာရေးသေးဝဲထဲမှာပါရဲတိမိဆိုတာဖြစ်တော်တယ် အကြည့်ကျအစ်စ်နဲ့ပါရမီရင့်နေတဲ့ချိန်အဲ့တော့သင်္ခါရဘက်ကဉာဏ်လောက်ပိုင်ဆိုင်တဲ့အထိဘောဂဘာဂမေဃသစ္စာနဲ့တတိယနိရောဓသစ္စာကြည့်ဆုံးရုံများနဲ့တော့အေးမနေနဲ့တွေးမနေနဲ့ငေးမနေနဲ့ရောင်ရဲမနေနဲ့တင့်တယ်မနေနဲ့လို့ဆိုရဲအခုတို့ယောဂီတွေနာတိဆိုတဲ့အဖြစ်ရတဲ့ယောဂီကသုရသောတာပန်ဆိုတဲ့အမည်ဝိသုဒိမေခါကရာကြီးမှာပေးထားတာပဲ အဲခန္ဓာသီလဉာဏ်အောင်သိအဲ့ဒီနာတိသုံးဉာဏ်လောက်မပြောက်အောင်သေးတဲ့အထိအိမ်မှာအဆက်မပြတ်တရကအချိန်မှန်ထားပြီးတော့ကချုပ်မှအားထုတ်သိအဲသီလလည်းမြင်းပဲအဲ့ဒီညာလည်းမပြည့်မစည်းပဲနဲ့သိရင်အပယ်လေးပါမရောက်ဘူးဆိုရဲအဲဒီလေဒီအသိဉာဏ်နဲ့တစ်သိတစ်သိမြင့်အောင်ရင်းအောင်ဆက်လက်ပြီးတော့အားထုတ်ဖို့လိုပါသေးတယ်နံပါတ် ဆင်ကမက်ဟိုညံဆိုတဲ့အဟိပฏิဝေရသာသနာပြည့်စုံအောင်လုပ်ဖို့လိုတယ်မေဃသစ္စာပြည့်စုံအောင်လုပ်ဖို့လိုတယ်လို့နားလည်ထားလိုက်ဟုတ်အဲမြတ်တော်ဗျာအဲ့ဒီသစ္စာလေးပါမသိခဲ့ခြင်းကြောင့်တို့ဒီနေ့အထိသံဃာမှာဘဝကြီးငယ်အတွဲတွဲဆင်းရဲဒုက္ခအဝအောင်နဲ့ရင်ဆိုင်ပြီးတော့လက်ပတ် ရှင်းနေရတာမိတ်ကြတယ်အဲ့ဒီဟာကိုကြည်လိုက်တဲ့အခါကျတော့ဒီနေ့ဝေါ်ဟာရအသုံးနှုံးတဲ့ပါဒနာ၃မျိုးတဲ့ပရိယတ္တိသာဒနာပฏิပတ်တိသာဒနာပฏิဝေရသာဒနာလို့ဆိုရအောင်ပဲတိုက်ဆိုလိုက်ဆိုပရိယတ္တိသာဒနာသင်ယူခြင်းသင်ယူခြင်း ပฏิပတိသာရဏယင်းယင်းပฏิဝေဒသာရဏသိခြင်းဩသင်ကျင့်သိသင်ကျင့်သိရသာရဏ၃မျိုးပဲမှန်လားသင်ရမယ်ဘာကိုသင်ရမလဲမဟာတဏိပဌာဝိပဿနာအထုံနည်းတိတိကျကျပြည့်ပြည့်ဝဝမိမိရရနားလည်အောင်သင်အဲ့ဒါဘာသာကလား ပရိယတိသာသနာသင်္ဍဘာသာသနာလေအဲသင်တော့ပရိယတိသာသနာပြည့်စုံအထုံကြီးနားလည်မသွားဘူးလားအထုံကြီးနားလည်ပြီဆိုတဲ့အခါကျတော့ပฏิပတ်တိသာသနာဘာလို့ရလဲပြည့်ရတယ်ဘယ်လိုကျင့်တယ်လဲသောက်သွားတာထေကြတဲ့ယုံတရားနံတရားတွေကိုမပြတ်မလားအိတ်တော်ရင်ဆံလာတရကရှုမှပြီးတော့ကျင့်ရတယ်မှန်ရလားသိပြီးမကျင့်မဲ့နေရင်သိပါမလား အဲသင်ပြီးရင်ကျင့်ကျင့်ရင်သိလိမ့်မယ်မသိနိုင်ဘူးလားအဲဒါကြောင့်အတေချုပ်ကတော့သာသနာသုံးမျိုးကိုသင်ကျင့်သိလို့နားလည်တာကျင့်တာကိုဘာသာသနာပฏิပတ်တိသာသနာပฏิပတ်တိသာသနာကျင့်ရင်သိတယ်သိတာကိုဘာသာသနာပฏิဝေဒသာသနာ ပฏิဝေယသာသနာအမည်ရတဲ့အသိတွေကိုအမည်နာမည်အကျယ်ချက်ပြေကဖြန့်လိုက်ကြသမှာနာမရူပပြိသေယဉာဏ်သိပฏิဝေယသာသနာတတိတက်မလားဘူးလားသုံးညကသုံးညကနေပြီးတက်လာတာလေသီလဝိသုဒ္ဓိစိတ်ဓဝိသုဒ္ဓိယုံနာကြောင့်မသိနိုင်ဘူးအဲ့ဒီတော့မှဘာဒိဋ္ဌိဝိသုဒ္ဓိနာမရူပပြိသေယဉာဏ်ယုံနာရဲ့လက္ခဏာသိပြီအဲ့ဒါပရိဝေယသာသနာမယမယနဲ့တတိတက် သိစရာဘိခာဉာဏ်ကင်းခဝိဒရဏဝိတုဒ္ဓိဟောသာသနာတစ်ဆင့်တက်မလာဘူးလားပฏิဝေရသာသနာတစ်ဆင့်တက်လာပြီနံပါတ်1ပฏิဝေရသာသနာတဲ့ဒီမှာရှုမှတ်ကျင့်လိုက်အောင်သမ္မာတနာဉာဏ်ယုတ်တရားနံတရားတွေရဲ့အကျဉ်းသာပေါ်လာတည်ပြောင်းမမြဲဘူးလို့မသိဘူးလားအဲယုတ်တရားနံတရားတွေရဲ့တာမညလက္ခဏာစသိလာပြီ ဉာဏ်တပရိညာကျော်လို့ပြေရနာပရိညာနယ်နဲ့ရောက်လာပြီးပရိဝေဒသာသနာတစ်ဆင့်မြင့်တာအဲဆက်ပြီးတော့ရှုမှတ်တော့จิตထာလောက်จิตထာလောက်ပေါ်လာတာလောက်ပြောက်သွားတာလောက်သိဥဒယဝယဉာဏ်ပရိဝေဒသာသနာအသိမြင့်မလားဘူးလားအဲအစဉ်လိုက်မြင့်မြင့်မြင့်မြင့်လိုက်တာပရိဝေဒသာသနာဥဒယဝယဉာဏ်ပြီးတော့ ဘိင်္ဂညံပြီးတော့ဘယညံပြီးတော့နေဂိတာညံပြီးတော့မုံစီတုညတာညံပြီးတော့ပရိသေခညံပြီးတော့သင်္ခါရဘကညံပြီးတော့ဘုဒ္ဓနာဂာမိနေဝိပဿနာညံပြီးတော့အနုလောမညံလောကီနဲ့ကုံသွားပြီအဲ့ဒါပရိယတာလာရေးပဲကျင့်လို့သိတာမဟုတ်ဘူးလားအဲကျင့်ရင်သိမယ်တသိတက်လိုက်တဲ့အခါရတော့ဂေါတရမှုမဲလောကုတ္တရာကုသိုလ်ကုံသွားပြီပရိယတာသာသနာနယ်ဆုံးသွားပြီ အဲပင်ကျင့်သိသိဆိုတာမှအကျယ်ကြီးပဲမဟုတ်လားလို့အသိဉာဏ်တွေအများကြီးပဲနော်အဲဒီအသိဉာဏ်စာအုပ်ထဲမှာနံပါတ်35မေဖို့ဉာဏ်ဆိုတဲ့အသိပေါ်လာတဲ့အသည့်ပฏิမတိသာသနာကျင့်ရမှာသဘောကျရဲ့လားအဲဒီသာသနာသုံးမျိုးကိုမှရှိမှာအပယ်လေးပါသံဃာဝတ်ဆင်းရဲဆိုတာတွေနဲ့ထိုက်တယ်လို့ကျင့်ပြမယ်တဲ့ အဲဒါကြောင့်သာသနာသုံးမျိုးကိုအကျဉ်းချုပ်ပြီးပြောလိုက်တော့သင်ကျင့်သည်သို့သာသနာသုံးပါးဟူဒီမှာသရိယတိသာသနာသင်ပฏิပတ်တိသာသနာကျင့်ပฏิဝေရသာသနာသိ ဘုရားမြတ်စွာဘုရားဓမ္မစက်ကဘောရဏသူဟောတော့ပေဇဝကြီးနဲ့နတ်မြမအများကိုသင်ပေးတယ်ကိုဏညာဥပပါတိယမဟာအတ္တိပေဇဝကြီး၅ဦးနဲ့နတ်မြမအများကနားထောင်ပြီးတော့သင်ယူတယ်သင်ပေးသင်ယူသင်ပေးသင်ယူထုတ်လိုက်တဲ့အခါကျတော့ဒွေမိဘွေအတ္တပပတိဒိနာနာတိတပါအစရှိတဲ့ဓမ္မစက်ကဘောရဏသူတရားကောဟာပါသာသနာလဲ ပရိယတိသာသနာသင်တာပဲမဟုတ်လားနေဝင်လို့လို့တခြားမျိုးလာခလို့လို့တခြားဘောအချင်းကစတဲ့ပြီးတော့ဟောလိုက်တာညပထမပိုင်းကုံသွားမှဓမ္မစင်ကဘောဓနာတုံတရားသိငယ်တဲ့အဲတော့7နာရီနဲ့တတ်မှရင်4နာရီကြာတဲ့တရားပွဲ4နာရီကာလအတွင်းမှာကိုယ်နဲ့ညဆိုပုံနာကြီးသင်တယ်ပြီးတဲ့အခါကျတော့ကျင့်တယ် ရှင်းတယ်ဆိုဒီနေ့တို့ယောဂီရှုမှအားထုတ်တဲ့ပုံစံနေ့တိုင်းတတွေမသိမေဒီမာပရိပဒါဆိုတဲ့အကျင့်ကြီးကိုကျင့်တာအဲဒီမေဒီမာပရိပဒါကျင့်ဟာတဲ့ကုကရဏီဉာဏ်မျက်စိကိုလှုပ်ပေးနိုင်တယ်ဉာဏ်မျက်စိကြီးပေါ်လာအောင်လှုပ်ပေးနိုင်တယ်အဲဒီဉာဏ်မျက်စိဟာပရိပဒသာသနာသိဘာလဲသောတာဆိုတဲ့နာမရူပပရိစ္ဆာဉာဏ်ကစပြီးတော့နံပါတ်10ကမဲ့ဘုံဉာဏ်အထိအဲဒီပရိဝေဒသာသနာသိ ဖြစ်ပေါ်အောင်ဖြစ်ခိုင်ယုံနာဇွဲတဏ္ဍာရှုံ့မှတ်တဲ့မိသိမပရိပရာအကျင့်ကလွတ်ပေးနိုင်တယ်အဲ့တော့ကောဏိညာပုံသားကြီးကျင့်တယ်ရှုံ့မှတ်ပြီးတော့ကျင့်တယ်မကြဘူးပฏิဝေသာသနာဆိုတဲ့သိအသိတွေပေါ်လာတဲ့ကောဏိညာပုံသားကြီးစိတ်ထဲမှာအဲ့ဒါကြောင့်ဗုဒ္ဓမြတ်စွာဘုရားကအညာပိဝတ္တဘောကုဏ္ဏညောလို့ မိတ်ကြတဲ့စကားဓမ္မစိတ်ကြတုတ်ထဲမှာမပါဘူးလားအဲဓမ္မစိတ်ကြတရားတော်ထဲမှာဓမ္မစိတ်ကြရတဲ့ပုဂ္ဂိုလ်ရှိမှာပါဒီကိစ္စတဲ့အညာတိဥဒ္ဒဘောကောနေညောအညာတိဥဒ္ဒဘောကောနေညောဘောဩအချင်းတို့ဘောဘောဩအချင်းနမင်းဇမမင်းတို့ကောနေညော လက်ညှိုးတစ်ချောင်းထောင်ပြီးငါနေငယ်ကဖယံကျင်မဲ့လို့ဟောခဲ့တဲ့ကိုဏညပုံနာတိအင်းညာတိဝတ္တသစ္စာလေးပါးသိမြင်သွားပြီသစ္စာလေးပါးသိမြင်သွားပြီရတော့ကကြွေးကြော်လိုက်တယ်ကိုပုံနာလေးအောင်မသိသေးဘူးကိုဏညပုံနာမှာသင်နေကျင့်နေအဲ့ဒါကြောင့်သိပရိက္ခသာကနာကြီးပေါ်လာလို့သောတာပန်တဲ့ ဩသောတာပန်ဆိုရောက်သွားတယ်နံပါတ်စိတ်မှာမဲ့ပုံညာမှန်ရင်မှန်ရင်ကျွေးကျွေးနဲ့ကောလညာပုံညာရဲ့စိတ်ထဲမှာပေါ်လာတယ်အဲ့မဲ့ညာပုံညာဆိုတဲ့အသည့်ကြီးပေါ်လာတယ်အဲ့ဒါပရိဝေသာသနာတဲ့အဲ့သာသနာ၃မျိုးကိုယ်စိတ်ထဲမှာပြည့်စုံမှုအတွက်ရှေးဥစွာသင်ရမယ်မှန်ရလားသင်ပြီးရင်ပရိယတိသာသနာကိုယ်မှာရှိပြီတည်ပြီလို့မှတ်သင်ပြီးရင်ကျင့်ကျင့်ရင်ပฏิပါတိသာသနာကိုယ်မှာရှိပြီတည်ပြီ ပြည့်ရင်သိမယ်အသိဉာဏ်နဲ့ပေါ်လာတဲ့အခါပฏิဝေကသာသနာကိုယ်မှာရှိပြီးတည်ပြီးသာသနာသုံးမျိုးကိုယ်မှာရှိပြီးတော့တည်နေအောင်ကိုယ်ဟာကိုကြိုးစားရတယ်အဲခုနညာပုံနာသိဆိုတဲ့ပฏิဝေကသာသနာစိတ်နဲ့ပေါ်လာတော့လဘေယံဗန္ဒီဘဝတော်တန်တိယပဗေဒံလဘေယံဥပသံပဒံသင်္ကန်းဝတ်ခွင့်တောင်းတယ်အိဘိက္ခု ကာကနောဓမ္မောသဗြဟ္မသရိယံတမ္မာဒုက္ခသာအနကိရိယာယညာရေယုံသန္တံတွင်တော့တော့ထုတ်ပေါ်ပြောဆိုခေါ်လိုက်တဲ့နဂုပုံစံပြောယဟန်အသွင်ပေါ်လာတဲ့အဲ့ဒီတိုင်းရဲ့ဘုရားမြတ်စွာဘုရားလက်ထက်ကသာသနာတော်အစဉ်အဆက်ဆင်းသက်လာ၏ဟာသင်ခြင်းသည်သင်ခြင်းသည်သင်ခြင်းသည်ဆင်းသက်လာကြတာဘယ်လောက်ထိလဲပထမသင်္ဃာနာခေဒုတိယသင်္ဃာနာခေတတိယသင်္ဃာနာခေသတုဋ္ဌသင်္ဃာနာခေသတုဋ္ဌသင်္ဃာနာခေတို့ မြတ်စွာဘုရားပြိဋိမာစံပြီးတော့နှစ်ပေါင်း900ဝန်းကျင်လောက်ပဲရှိသေးတယ်အဲသရုပ်ကသင်္ကနာအဖြစ်ကနေပြီးတော့ဖြစ်တယ်နှစ်တွေကုန်းကုန်းကုန်းကုန်းလာလိုက်တာဘောဂမြတ်စွာဘုရားပြိဋိဘံစံပြီးလို့နှစ်ပေါင်းတစ်ထောင်ဝန်းကျင်အတွင်းသင်ကျင်သိကနေပြီးတော့သင်သင်သင်ကျင်သိဩသိကျက်တိတော့တော့မလာဘူး သင်သင်သင်ဖြင့်ဒီသိတာတော့ပဲများနေတယ်ကျင့်တာနဲ့လာပြီကျင့်တာနဲ့လာတော့သိတာများပါမလားအဲနှစ်ပေါင်းတစ်ထောင်ရဲ့နောက်ပိုင်းကျတော့သိသိသိသိသိသိကျင့်ဒီအသင်တာကြီးကများလာပြီကျင့်တာကတော့ကိုနဲ့လာတာအဲနှစ်ပေါင်းနှစ်ထောင်ဝန်းကျင်ကြတော့ပိုးပြီးတော့ကျင့်တာကနဲ့သင်တာကြီးပဲများနေတယ် ဒီနေ့မြတ်မောက်ခဲ့တိဆိုတော့သင်္နာတာများပြီးတော့ကျင်နာကနဲ့တော့သိရရှိသေးလားအသိဓာမရှိရင်ဘယ်လိုဖြစ်နေလဲသင်ကျင့်သိဆက်မလာတဲ့အတွက်သင်သင်သင်သင်သင်သင်မကျင့်မသိသင်သင်သင်သင်သင်သင်မကျင့်မသိဘုရားဘာသာဝင်အမြင်ရယုံညတာမှန်လားအဲဒီလိုဘုရားဘာသာဝင်အမြင်ရယုံညကလေးသင်ယုံသင် တချို့ကသင်တော်မသင်ရဘူးဒီနေ့ခေတ်မှာကျင့်ဖို့နေပါဦးအဲတချို့ကလည်းသင်သားတွေကများပြီးကျင့်တာကလည်းအဲ့တော့သင်မိမကျင့်မကျင့်တော့မသိမသိတော့ဘာရင်ဖြစ်ကုန်တယ်ဒီနေ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေသုံးတပ်ပြီးတော့ကြည်ရစမ်းပါသင်ယုံသင်မကျင့်မသိလို့ဗုဒ္ဓသာသနာဝင်အရေးအတွက်တိုးလာသလားလျော့သွားသလား သိယုံသိပြီးမကြင့်မသိလို့ရော့သွားတာသိပြီးကြင့်သိရင်အဲ့ဒီသိတဲ့ပုဂ္ဂိုလ်ကအတ္တတာအသေးခံတာဘုရားဘာသာဝင်စိတ်ကပြောင်းရမယ်ဆိုအတ္တတာအသေးခံတာမပြောင်းဘူးမှန်ရဲ့လားအဲဒါကြောင့်အဓိကမအတ္တတာမတရားဘုံတရားနိဗ္ဗာန်တရားသစ္စာလေးပါးကိုယ်တိုင်သိပြီးတော့ယုံကြည်လက်ခံတဲ့အဓိကမတရားဘယ်တော့မှ ပါတာမပြောင်းတော့ဘူးအဲ့ဒီအခြေအနေတွေရောက်အောင်သင်ပြီးရင်ကျင့်ဖို့ကျင့်ရမယ်အကျင့်ကမ်းမှာအနှင်းနဲ့အမြန်ဆိုတာဌာနတဲ့ကိုနေညာပုံနာဝါဒလာတဲ့နေညာမှာသိရဲ့ဝဘဗဏိယမာနအတတိတို့သင်ပြီးကြီးကျင့်ရတော့မယ်မတည်သေးဘူးဝဘဝဘပုံလဲဝါဆိုလာပြီးတော့တရက်နေမှာသိတယ်ဗဏိယမာနအတတိတို့ကျင့်ရတော့မယ်မသိသေးဘူး ပါရိယဘုံနာဝါဆိုလာပြီးတော့သုံးရင်းနေမှသိတယ်။မာနအတုရောကျင့်ရတော့မယ်မသိသေးဘူး။မဟာနံဘုံနာဝါဆိုလာပြီးတော့သုံးရင်းနေမှသိတယ်။အတတိဘုံနာဝါဆိုလာပြီးတော့လေးရင်းနေမှသိတယ်။သင်ကျင့်သည်။သင်ကျင့်သည်မှာကိုရိညာဘုံနာကအမြန်ဆုံးအတုတိဘုံနာကနောက်အကြဆုံးဝါဆိုလာပြီးတော့လေးရင်းနေမှတို့ကမြန်သင်ပြီးကျင့်လိုက်ရတာ။ဘာသာပြလေးရနေမှာသိတော့တယ် အဲ့ဒီအခါကျတော့မှလဘိယံဗတေဘဝတော့တာနိကေပဗေဒံလဘိယံဥပသံဗရံအတ္တိပုံနာကလည်းအဲ့ဒီလိုလျှောက်တယ်အိဘိက္ခုပဲပြင်းသွားပြီငဘပုံနာအသွင်ပြောင်းသွားပြီအဲ့ဒီသင်ကျင့်သည်သင်ကျင့်သည်နဲ့လာလိုက်တာငါဖျားဖြစ်ပြီတရားဟောမယ်သင်တို့တရားနာကြဘုရားမြတ်စွာဘုရားကမိတ်တယ်ဖျားဆိုသူဝမြည်သည်နဲ့ကြောင်ကြောင်မြင် ငါဘုရားဖြစ်ပြီတရားဟောမယ်ဆိုတဲ့အတန်ကိုကိုယ်တိုင်နားနဲ့သတ်တတ်ကြယုံရလားမယုံပါဘူးကလုံးတောင်းတဲ့ဘယ်နဲ့၆နဲ့အစာရည်သာလျှော့ပြသေကောင်ပေါင်းတဲ့အယိုးပေါ်အရေကမန္တကတောင်ဘုံဘုံလဲကြတဲ့အထိကျင့်တော့မှပယံမှဖြစ်ပဲအခုဟိုရွာဝင်ဒီရွာသွားဟိုတကားနဲ့တွေ့ဒီတကမနဲ့စကားပြောလက်ပေါ်လုံးမှာဘုရားဖြစ်တယ်ဆိုတာမယုံပါဘူးတဲ့ပုံငန်း၅ယောက်ဘယ်ယုံမှမလဲသူတို့မှာ တဒါဆိုတာပေါ်မှမပေါ်သေးတယ်အခုတင်ရမြင်တော့ဘုရားမြင်ပြီယုံပြီအဲ့ဒါကြောင့်တတိခန္ဓာသင်္ကန်းဝဘုရားကြီးတဲ့ဟောတယောက်ချင်းတယောက်ချင်းဒီနေ့ချင်းဒီနေ့ချင်းမှာကျင်ရင်ကျင်ရင်အာထုတ်ရင်အာထုတ်ရင်အသိဉာဏ်အမြင်မှပေါ်လာတဲ့အခါကျတော့မှဘုရားအရှင်ပဲတရားအရှင်ပဲတန်ခါအရှင်ပဲလို့ယုံတယ်ဘယ်သူမှဖြစ်လို့မရဘူးဒီယုံကြည်ချက် အဲ့ဒါအဓိကမတကားလို့ခေါ်တယ်အဲ့လိုဖြည့်ဆည်းလို့မရတဲ့ယုံကြည်ချက်ပေါ်တာဘာကြောင့်လဲသင်ပြီးရင်ကျင့်လို့သင်ကျင့်သည်သင်ကျင့်သည်ဒီလိုလားမှာအခုသင်သင်သင်ကျင့်သည်တပြည့်တပြည့်သင်သင်သင်သင်မကျင့်မသည်အဲ့ဒါနဲ့ဒီနေ့ရောက်လာတဲ့အချိန်ကာလတိုင်လို့ပြန်ပြီးပြင်ရသို့လို့ကျင့်အစဉ်ပြင်ခဏတယ်မဖြစ်ဘူးလား ပြင်ရင်ဖြစ်တယ်ဒါမိသားစုမိသားစုတအိမ်လုံးအကုန်အလှည့်ကြတယ်သမထန်ဌာနတွေအများကြီးဆက်စားရဆက်စားရအကြောင်းတင်ရအကြောင်းတင်ရသမထန်ဌာနတွေကိုသွားပြီးတော့သင်စမ်းပါကျင့်စမ်းပါသိရလိမ့်မယ်သင်ကျင့်သိရောက်သွားလို့ချင်းသိရတာသိရတာသူ့ဟာသူဖြစ်လာတာအဲသိရတဲ့အထူးသိရလုံးတရားမလို့ဘူးသာသနာပြု ပရိယတ်ဒီသာသနာသင်ယူမှုကိုအားကိုကိုကြိုးရရမယ်ပฏิပတ်ဒီသာသနာကျင့်မှုကိုအားကိုကိုကြိုးရရမယ်သာသနာပြုတယ်ဆိုတာသင်ရဲ့အလုပ်လုပ်ရင်ပရိယတ်ဒီသာသနာပြုတာပဲကျင့်တဲ့အလုပ်လုပ်ရင်ပฏิပတ်ဒီသာသနာပြုတာပဲအဲဒီပရိယတ်ဒီသာသနာပြုပฏิပတ်ဒီသာသနာပြုသင်ပြီးကျင့်ရင်ပฏิဝေဒသာသနာဆိုတဲ့အသေးကသူ့ဟာသူပေါ်လာလိမ့်မယ်ထိုးပြီးတော့ပြုစရာလုပ်စရာမလိုသဘောပေါက်လားအဲဒါကြောင့်အကုန်လုံးအကုန်လုံး မတင်မဲနဲ့မနေကြနဲ့သင်ပြီးကြင့်ကြသာဩနညာဘာပါရိယမနာအတ္တိပုံနာတို့ကစပြီးတော့သင်ကြင့်ပြီးသင်ကြင့်ပြီးလာခဲ့တာဗုဒ္ဓသာသနာ့အရေးအတွက်တိုးတယ်မတိုးဘူးလားအဲ9ယောက်ကနေပြီးတော့နောက်ရတာတတိသားတို့55ယောက်အော်60ဖြစ်သွားပြီဗုဒ္ဓသာသနာဝင်အဲဒီပထမမိဂရာမဗုဒ္ဓမြတ်စွာဘုရားဝါကတဲ့ချိန်တဝါတွင်နဲ့ကိုဗုဒ္ဓသာသနာဝင်အရေးအတွက်60ဖြစ်သွားတယ်ညာနာတွေကြီးပဲ တိုးမလာဘူးလားဘာကြောင့်တိုးလာလဲသင်ကျင့်သည်သင်ပြီးရင်ကျင့်လို့သိတာနဲ့ဘုရားသာသနာ့အရေးအတွက်တိုးလာတယ်ဟာဒီနေ့လက်ရှိအချိန်ခါမှာသင်ပြီးတော့မကျင့်ကြမှန်လားမကျင့်တော့သိသေးလားမသိဘူးအမသိတော့ကိုယ်ဘာသာကိုယ်သာသနာကြောင့်သူများကမကောင်းပြောလာအေးဟုတ်တယ်မကောင်းရတဲ့လူထောက်ခံလိုက်တယ်အဲ့တော့သူများကပြောလာရင်ကိုကပြန်ပြောနိုင်ရမယ် နော်ကိုပြန်ပြောနိုင်အောင်သင်စမ်းပါပြီးတော့ကျင့်စမ်းပါသိပါလိမ့်မယ်ဒိဋ္ဌမန္တမငါရိကထဝိပဿနာတရားအလုံးအာထုံသိမိအာထုပါတထာဂတငါဘုရားတို့မှာတော့အခါတာတော့နေပင်ညင်ပြယုံမြလားသွန်းနိုင်ရပါကောင်း၏အခါတာတော့သင်ပြီးရင်ကျင့် ကြည့်ရင်သိနိုင်မယ်ဆိုတဲ့နေပေညုံကြရုံမျှလားသွမ်းနိုင်ကြပါကုန်၏တို့နေပေရုံဟုတ်ပဲသွမ်းနိုင်တယ်သောရမြတ်စွာဘုရားမေးတဲ့နေပြီးအပြည့်စုံဒီနေ့ရှိသေးတာပဲဘယ်လိုလဲထိန်လာခဲ့တယ်ရုပ်ပုံးလေးနဲ့ထိန်လာခဲ့တာရုပ်ပုံးလေးခေါ်တာလူလူလေးမှမမြင်ဘူးအနိကကြည့်နိုင်မှရုပ်ပုံးလေးလေအိုးအရွက်ထဲမှာပုံပြီးပြီးနေတဲ့သရေသီးတို့ပါသီးတို့ပေါ့ တရားကြည့်တယ်များမမြင်ရပါဘူးတရားပင်ပေါ်တဲ့ဘွာကြထိုင်ပြီးတိတိကျကျသိမှဟိုအရွက်တွေကြားထဲမှာရှိနေတဲ့တရားတိကိုမြင်ရလားအဲရွက်ပုံကြီးလို့ခေါ်တယ်အခုသင်ကျင့်သိနေတာရွက်ပုံကြီးအနေနဲ့လာခဲ့ရတယ်သင်ယုံသင်ပြီးတော့ကျင့်သူတွေကရှားမသိတွေကများလာလို့ဘာတွေကျင့်တဲ့အုပ်စုကိုအပြစ်မြင်တယ်အဲ့ဒါနဲ့ရွက်ပုံကြီးကတော်တော်လေးကျင့်ပြီးတော့သင် တော်တိတ်ကျိတ်ပြီးတော့ကျင့်တော်တိတ်ကျိတ်ပင်ကျိတ်ကျင့်တော့သူတို့မှာတိတ်တိတ်ကလေးကျိတ်ပြီးပြီးနေကြတာပေါ့အဲဒီလိုအခြေအနေခါမှာမန္တလေးကမင်းကုန်းကဇေရဝံကျောင်းကိုရေးကျောင်းမှာနေတဲ့ဇေရဝံဆရာတော်ဘုရားကပါဒီမာသရိပဒံဝိပဒနာအမတ်တရားကိုမြင်မြင်တယ်မှာကိုယ်ကိုယ်ရဲ့မှာဆန်းဆန်းတယ်မှာဒါတွေဩတော့နာရဒယူပြီတဲ့အများကအများက ယုံပြီလို့ပြောတဲ့ပုဂ္ဂိုလ်တွေမှာသင်မှုတော့ရှိတယ်။ကျင့်မှုကမရှိမကြည့်တော့မသိဘူး။အမှန်ကိုတောင်အမှားလို့ထင်နေတယ်။ဝမ်းနဲ့ကြလားဝမ်းသာကြလား။အဲ့ဒါတွေကြောင့်မို့လို့တို့နိုင်ငံမှာဒီနေ့ဗုဒ္ဓသာသနာဝင် အရေးအတွက်တပြေးတပြေးလုံးဝပါပြီးတော့နည်းနည်းလာတာသဘောကျပါလားဒါဖြင့်တင်းနဲ့ပြီးမလားပြီးပါပါဘာလို့ရအောင်လဲ ကျင့်ရင်ဘာဖြစ်မလဲသိတော့ဗုဒ္ဓသာသနာဝင်အရေးအတွက်ရော့မလားတိုးမလားအဲဗုဒ္ဓသာသနာဝင်အရေးအတွက်ဒီနေ့တိုးဖို့ကိုမပြောနဲ့တည်တံ့အောင်တောင်သင်မှုဆိုတာကမသွမ်းဆောင်နိုင်မှန်ရလားသင်မှုဆိုတာဗုဒ္ဓသာသနာဝင်အရေးအတွက်ရော့မသွားအောင်ကာကွယ်နိုင်သလားမကားဝင်နိုင်ဘူးမကားဝင်နိုင်လို့ရောနေတာပဲလို့သင်သင်သင်သင်ဒီမကြည့်ဘူးလားသင်တာတွေ သင်္ကာရီရှိပါတယ်သင်္ကာရီတိုးပွားပါတယ်ဒါပေမဲ့ဗုဒ္ဓသာသနာအရေးအတွက်ကလျော့မြဲလျော့နေတယ်။ဘာကြောင့်မကြည့်လို့မသိမှန်းရလား။အဲ့တော့အရေးကြီးတယ်ဒီနေ့။သင်မိရင်ကြည့်ရမယ်။ကြည့်ရင်သိမယ်သိရင်မပြည့်နိုင်ဘူးမှန်းရလား။သိရင်ရရမသိလို့ပြည့်ပြည့်သွားရတာ။ ဒိဋ္ဌမဓမ္မမဟာရိထဝိပဿနာတရားအလုံးအာထုတ်တယ်ပဲအာထုတ်ပါ။ဩအတိအကျင့်ပိုင်းမှာအတိဖြစ်ဖို့အတိဖြစ်ဖို့အကျင့်ပိုင်းဆိုင်ရာသင်သင်ဆိုတော့သမထယာနိကဝိပဿနာအာထုတ်နေဗုဒ္ဓဝိပဿနာယာနိကအာထုတ်နေတဲ့သင်ရမှာကသမထယာနိကဝိပဿနာအာထုတ်နေဒီနေ့ရှင်းပြမြဝါဒသင်္ကန်းဆက်ကလူတန်းတဲ့ပွဲကြီးအခမ်းအနားတဲ့ ကျင့်ပါလိုက်တာပြီးသွားပြီအချိန်တန်အိမ်ပြန်အခါလာညအခါသိရင်နဲ့အခိုင်အတန်တက်ကောင်တရား၄ပါးပွားပြီးတော့1340ချက်ကိုဝါဇုံလာပြင်းနဲ့ခရဲ1980ရောက်တော့အဲဇူလိုင်ဇူလိုင်21ရက်နေ့ အခုမြေသခံသိမ်းွားတဲ့အတူဝါသုသင်္ကန်းစက်ကလူရန်ဘွဲကြီးလိုင်မာဒီမှာကျင်းပါလေဒီဒါနကပြန်တွေးလိုက်သံဟောလူရကဒါနတွေးတာကသမထအဲ့ဒီအတွေးစိတ်တွေကြီးဆက်နေအဲ့ဒီအတွေးစိတ်တွေဆက်နေတော့ဝမ်းသာမှုကြည်နူးမှုဆိုတာတွေပေါ်လာတာပဲမနှောသွားတာပဲစိတ်ကားမှာအဲ့ဒီနန္တရားတွေရဲ့သဘာဝလက္ခဏာသာမြလက္ခဏာအမှန်တန်သိဖို့အတွက် ကျင့်ရမယ်တွေးတယ်တွေးတယ်ဝမ်းသာတယ်ဝမ်းသာတယ်မှတ်ပြီးတော့ကျင့်ကျင့်ရင်ပฏิဝေယသာသနာခေါ်တဲ့အသိဉာဏ်တွေပေါ်လာလိမ့်မယ်အဲ့ဒါဒါနသမထဝိပဿနာသမထဉာဏ်ကဝိပဿနာအထုံးကြီးခေါ်တယ်အာလုံးတန်တော်လေးကျမ်းမှာချမ်းသာရပါစေ၊သွင်ပြင်းတန်းဘေးရန်ကင်းရပါစေစသည်မေတ္တာပေါ့။အဲဒီကျမ်းမှာချမ်းသာစေလို့တဲ့စိတ်မေတ္တာသမထ။အဲဒီမေတ္တာသမထကျမ်းမှာချမ်းသာစေလို့တဲ့စိတ်ကို ဝိပဿနာရှုတရိစ္ဆာနေကြရရှုသမထဝိပဿနာဝိပဿနာနဲ့အကျင့်ရောက်မှာအသိဉာဏ်တွေကအမှန်ပေါ်တာသဘောကြပြီနော်အဲဒီလိုဒါနတို့သီလတို့မေတ္တာတို့ဆိုတဲ့သမထတွေရှင်းကမထည့်ပဲနဲ့ဖောင်းနာပိနာကစားပြီးတော့တဏ္ဍငလေးရှုမှအာထုပါအဲ့ဒါကသုဒ္ဓဝိပဿနာယာနိကအကျင့် ဘယ်ကျင့်မယ်ကျင့်ကျင့်သမထကျင့်လဲဝိပဿနာကိုးပြောင်းရတယ်သမထမပါပဲဝိပဿနာကြီးယုံနာကြီးစပြီးတော့ရှုလေအသိဉာဏ်ပေါ်တာပဲမှန်းရလားအဲဝိပဿနာနဲ့ရောက်အောင်ဆိုတဲ့လုံဆုံးလုံနည်းတွေသင်ရတယ်သင်တော့တတ်တာပေါ့အဲတတ်တော့ကျင့်နိုင်ကြီးကျင့်တော့သိပြီအဲအခုတက်ကောင်းရဲ့စခန်းသိမ့်ွယ် ဝင်ဝဲတဲ့ယောဂီတွေဘုန်းကြီးနောက်ဆုံးဗာတရားဟောလိုက်တယ်လေစီးလုံးမပြေကောင်းကောင်းနေတဲ့မှတ်မိကြရဲ့လားမနေ့မနေ့စောစောကလေစီးလုံးမပြေကောင်းကောင်းနေကောင်းကောင်းနေပုံနေနည်းဟောလိုက်တာအခုဘုန်းကြီးနားလေတော့ဘုန်းကြီးသိတော့ဘုန်းကြီးလေ့လာစုံစမ်းလို့ရသလောက်အဲ့ကံကပိုင်းတာကဘာကြောကျေးဇူးရှင်ပါသည်ဆရာတော်ဘုရားကြီးထံမှာမိခံပြီးဝိပဿနာအားထုတ်တဲ့ယဟန်အရေးအတွက်လည်းမနဲ့လူအရေးအတွက်လည်းအလွန်များအဲ့ဒီ အဲ့ဒီအတွက်မနှဲပဲနဲ့မြားသူတွေထဲမှာကောင်းကောင်းနေသူမရှိဘူးသမဏောင်းကပြန်သွားအမှုမဲ့မှမဲ့နေကြတာပဲဒီလိုဒီလိုကိုယ်နဲ့ဆက်ဆံရတဲ့ကိုနေပြီးညောင်းပြစီရုံသိမ့်ွယ်ဒီလိုမကြည့်ဘူးဘာမှမနေကြဘူးဘုရားမြတ်စွာဘုရားကနားမထောင်ဘူးအဲသင်တယ်မကျင်ဘူးမသိဘူးသင်တယ်ကျင့်တယ်သိတယ်တဲ့ပွားပြီးတော့ထောင်ရက်ပြီးကောင်းကောင်းမနေဘူးဆိုရင်ဗုဒ္ဓသာသနာဝင် အရင်အတွက် နဲမြင်းနဲမဲရော့မြဲရော့မဲနောက်နှလုံးသားပါပြီးတော့ပုံသွားမယ်မှန်ရလားဘာဘယတရားတန်ခါယုံကြည်ခြင်းရဲ့စိတ်ရှိသူလောကထဲမှာပြောက်ွယ်သွားတဲ့အချိန်ကိုသာသနာကွယ်တယ်လို့ခေါ်တာအဲဒီသာသနာဆိုတာဘယ်မှာနေတယ်လဲစိတ်ထဲမှာနေတာအုတ်နောက်ထဲမှာမဟုတ်ဘူးမှန်ရလားအဲ့ဒီသာသနာဆိုတဲ့စိတ်ကိုယ်မှာရှိဖို့ကိုယ်မှာရှိသလိုကိုယ်နဲ့ဆက်ဆံရေးထဲမှာရှိအောင် ဒီနေ့အရေးတကြီးဆောင်ရက်တင်လားမဆောင်ရက်တင်ဘူးလားအဲဒါကြောင့် သိက္ခာမန္တမမဟာသီထံဝိပဿနာတရားအလုံးအာထုတ်တင်မိအာထုတ်ပါတထာဂနာငါဘုရားတို့မှာတော့အခါဒါတော့နိဗ္ဗာန်ညွှန်ကြရုံများတော့ဆွမ်းနေရပါကုန်၏ပဏိမာဏတို့များနိဗ္ဗာန်ညွှန်ကြတဲ့အတိုင်းကျင့်ကြကုန်လေဒါရင်တော်ဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိလေသာအမိုက်တို့ကိုရှုံ့မြိုက်နိုင်သောသူတို့ဒီကနေ့အဲဒီ ပฏิဝေဒသာသနာကိုပဲဝိပဿနာဉာဏ်မီလို့ခေါ်တာလေအဲဒီပฏิဝေဒသာသနာမေတ္တရားကိုပဲမေဉာဏ်မီလို့ခေါ်တာပဲအဲဒီဝိပဿနာဉာဏ်မီမေဉာဏ်မီဘောတဲ့ပုဗ္ဗဘာကမေဃသစ္စာအရိယသေကမေဃသစ္စာလို့အမည်တမျိုးခေါ်ပြန်တယ်မေဃသစ္စာအမည်တက်လိုက်တဲ့အခါကျတော့တရင်္ဂနိရောဓသစ္စာသမုတ်စေကနိရောဓသစ္စာသစ္စာ၄ပါးစိတ်ထဲမှာသုံးသွားပြီငှားရတာ ဘာကြောင့်စုံလဲမာသရိပဋ္ဌာန်ဝိပဿနာတရားအလုံးအားထုတ်ခြင်းလို့သစ္စာလေးပါသုံးမှဘဝပြည့်စုံပြီလို့ဆိုရတယ်။ဒါကြောင့်ဘဝပြည့်စုံရေးအတွက်မာသရိပဋ္ဌာန်ဝိပဿနာတရားအလုံးအားထုတ်စေခြင်းလို့မာသရိပဋ္ဌာန်ဝိပဿနာအလုံးအားထုတ်ပြီးမှသင်ဘဝပြည့်စုံပြီလို့တက်လှမ်းပြီးတော့လှုပ်ဆောင်ထားတာအဲဘဝပြည့်စုံသူတွေမိမိပြည့်စုံတယ်လို့သူများပြည့်စုံအောင်ကိုယ်ကြီးဆောင်ရောက်တာဒီပဲနဲ့ဘာလို့လဲခေါ်တဲ့ သာသနာပြုတယ်တဲ့သူများအတွက်သာသနာပြုတာကိုယ့်အတွက်သာသနာပြုသူများအတွက်သာသနာပြုဒီအသိဉာဏ်တွေနာမရူပပြိသေရဉာဏ်ပိဿယဘိကဉာဏ်နံပါတ်10ကမဉ္ဇဉ်ဖောဉဏ်ဆိုရဟာတွေဝိပဿနာဉာဏ်မဉ္ဇဉ်ဖောဉဏ်အသိဉာဏ်တွေအသိတွေသိခဲမှာပေါ်လာအောင်လုပ်တဲ့အလုပ်ကိုမှတကယ်ဗုဒ္ဓသာသနာပြု လုပ်ငန်းအစစ်ကြီးလို့ အဲ့ဒီလိုတရသေးနားလေရရမယ်အဲ့တော့ဒီနေ့တို့မှာဘာတွေလိုအပ်နေသလဲလို့သုံးသပ်ကြည့်လိုက်တဲ့အခါအဲ့ဒီအသိဉာဏ်တွေလူတိုင်းလူတိုင်းဗုဒ္ဓသာသနာဝင်တိုင်းရဲ့စိတ်ထဲမှာပေါ်လာရဲ့အတွက်တစ္ဆေမှန်မှန်သာသနာပြုဖို့လိုနေပြီလို့နားမလဲကြဘူးလားအဲ့ဒီတော့မိမိတို့ရဲ့အားဟာတခြားနေရာမှာအသုံးမချနဲ့အာဒီလို ကိုယ်ကိုယ်တိုင်အတွက်ရောကိုယ်နဲ့ဆက်သက်သူတွေအတွက်ပါအသိဉာဏ်ပေါ်ရေးကိစ္စမှာမိမိတို့အားတွေအသုံးချရမယ်ဆိုတာနားလည်ဗလားဆွေးနဲ့တွင်နဲ့ရင်းနေရှာဖွယ်သူဆောင်တာတဲ့ပြည်စီလူရင်ကိုတို့ရတာပဲကိုတို့ရရုံရတဲ့နေရာမှာအကုန်ကြခံရမှာလားကိုတို့ရဲ့အရာအာဒီအတိပိုင်းခံရတဲ့စိတ်တဏ္ဍာမှာပေါ်တဲ့လုပ်ငန်းမှာအသုံးချရမှာလားသိကြည့်သိကြည့် တက်ကြည့်လို့ရှိရင်ကိုယ်တို့ရရောရတဲ့နေရာမှာအသုံးချဖို့အချိန်မဟုတ်တော့ဘူးမှန်းရတွင်းနဲ့တွင်းနဲ့ရင်းနှီးကြားခွဲစုဆောင်လို့ရထားတဲ့မိမိရဲ့စီးစိမ်ဥဒ္ဒါတွေကိုကိုယ်တို့ရရောရတဲ့နေရာမှာအသုံးချဖို့အချိန်မဟုတ်တော့ဘူးကိုယ်တို့လည်းရပฏิဝေဒသာသနာအတိညာနေထက်တဲ့တဏ္ဍရှင်တန်တိုးွား၍ဘုရားသာသနာပြုအလုံးမှာအသုံးချရမယ်အချိန် ရောက်နေပြီသိအရေးကြီးနေပြီလို့နားလေကြသိခြင်းနဲ့ဒိဋ္ဌံမဓမ္မမဟာရိယထံဝိပဿနာတရားအလုံးအထုတ်နေပြီအထုတ်ပါအဲ့ဒါဖြင့်ကိုယ်ကိုယ်မှာသာသနာပြုလိုက်ကြစို့ကျွန်နိမှန်နိအထုံနိသင်ယူခြင်းဆိုတဲ့ပရိယတ္တိသာသနာတစ်ပိုင်းပြီးသွားပြီကျင့်ခြင်းဆိုတဲ့ပရိပတ်တိသာသနာအလုပ်လုပ်ရမယ်ကဲဝါပချင်းစိတ်ဓာတ်အပြင်မဲ့ရွေးလောက်တာသိအောင် အောင်နေအတိမဲ့ရဲ့လောကသိအောင်ပိန်နေအတန်နဲ့စိတ်ကဆိုအောင်နေပိန်နေစိတ်ကဆိုတာကိုပဲရှုတယ်မှတ်တယ်ခေါ်တယ်အောင်နေပိန်နေဆိုရှုမှတ်နေတော့ကြည်ညိုအားရခြင်းနဲ့ဝမ်းသာစသည်ပေါ်လာရုံပဲစိတ်ထဲမှာအတွေးတွေပေါ်လာရုံပဲအဲ့ဒါတွေအကုန်လုံးကိုနားရတဲ့အမြင်နာမဲ့အတန်နဲ့စိတ်ကလိုက်ဆိုဘာပဲဖြစ်ဖြစ်ကိုယ်ရဲ့စိတ်ထဲပေါ်လာတဲ့သဘောတရားယုံနံကိုအမှန်တိုင်းသိအောင် အတန်နဲ့စိတ်ကဆိုအစမော်လို့အစိုးရင်းနဲ့ ထည့်ပြီးတော့လမ်းကြောင်းပေးရတာအချိန်ဟုန်ရလာတော့အစိုးတဲ့ပြန်မလို့ဘူးဟိုကအာယုံကပေါ်လာဒီကအတိတ်ကလေးကတက်တယ်အာယုံပေါ်လာအတိတ်ကလေးကတက်တယ်ပေါ်လိုက်ပြီးလိုက်ပေါ်လိုက်ပြီးလိုက်ပေါ်လိုက်ပြီးလိုက်ဩဟန်ကြနေပြီအဲ့ဒါမေဃသစ္စာဆိုရင်လမ်းကြောင်းကြီးပေါ်ကံကောင်းကြီးရောက်နေပြီမေဃသစ္စာလမ်းကြောင်းကြီးပေါ်ကံကောင်းရောက်နေရင်ဟောသင်ကျင့်သိတော့ပြိရတာလာကိုယ်တည်းပေါ်နေပြီပေါ့ကဲခဏ ဒိဋ္ဌမဓမ္မမဟာရိကံဝိပဿနာတရားအလုံးအာထုံးနေပြီအာထုံးပါလို့လမ်းညွှန်ရဲ့အတိုင်းကျွမ်းအာထုံးလိုက်ကြပါဦး